ခန်းကြီး29အငယ်1မှ6ယောဘသည်လင်္ကာစကားကိုဆက်၍မွဲဆိုသည်ကားငါကို အမှုရှုံးစေတော်မူသောဘုရားသခင်ငါဝိညာဉ်ကိုညှင်းဆဲတော်မူသောအနန္တတကုရှင်သည်အသက်ရှင်တော်မူသည်မှန်လျင်ငါအသက်ရှင်လျက်ငါနှကောင်း၌ဘုရားသခင် ပေးတော်မူသောအသက်တည်သည်မြတ်ကာလပတ်လုံးတခါမြအာရမစကားကိုငါနှုတ်မမွဲလှည့်စားသောစကားကိုလည်းငါရှာဖြင့်ငါမပြောဘဲနေလိမ့်မည် တင်တို့သဘောဖြောင့်သည်ဟုဝန်ခံသောစကားသည်ငါနှင့်ဝေးပါစေသောငါသည်ကိုယ်သဘောဖြောင့်သည်ကိုတေဒီတိုင်အောင်မငင်းငါသည်တရားသောအကျင့်ကိုလက်မလွတ်ဆွဲကင်လျက်နေမည်အသက်ရှင်သည်မြတ်ကာလပတ်လုံးကိုယ်စိတ်နှလုံးသည်ကိုကိုအပြစ်မတင်ရအငယ်ခုနှစ်မှတစ်ဆယ်ငါရန်သူသည်သိုးသော သူကဲ့သို့၎င်း ငါတဖက်၌ထသောသူသည် မဖြောင့်မတ်သောသူကဲ့သို့၎င်းဖြစ်ပါစေသော။အဓမ္မလူသည် ဆုံးခြင်းသို့ရောက်၍အသက်ဝိညာဉ်ကိုဘုရားသခင်နှုတ်တော်မူသောအခါ၊အဘယ်မြော်လင့်စရာရှိသေးသနည်း။ထိုအမှုရောက်သောကာလ၊သူအော်ဟစ်ခြင်းကိုဘုရားသခင်သည်နားထောင်တော်မူမည်လော။ထိုသူသည်အနန္တတန်ခိုးရှင်၌မွေ့လျော်လိမ့်မည်လော။ဘုရားသခင်ကိုအစဉ်ပဌနာပြုလိမ့်မည်လော။ အငယ်7မှ20ဘုရားသခင် အမှုတော်တို့ကိုတင်တို့အားငါပြသမည်နန္ဒတကုရှင်ကြံစီတော်မူသော အရာတို့ကိုငါထင်ွက်၍မထားတင်တို့သည်ကိုယ်တိုင်သိမြင်လျက်ဤမြတ်လောက်ချီးနီးသောစိတ်ကိုအဘယ်ကြောင့်ပြုစုကြသနည်းလူဆိုအားဘုရားသခင်ပေးတော်မူသောဆုလတ်ညင်းစေတတ်သော သူသည်အနန္တတကုရှင်လက်တော်မှ ခံရသောအမွေဥစ္စာဟုမူကား သူ၏သားသမီးများပြားတော်လဲတစားဖြစ်ကြ၏မွတ်သိပ်ခြင်းကိုလည်းခံရကြ၏သူတို့၌ကြံကျွင်းသောသူတို့ကိုတေမင်းတင်းကြိုလိမ့်မည်သူ၏မုတ်ဆိုးမတို့သည်ငိုကြွေးခြင်းကိုမပြုအပ်ကြသူသည်ငွေကိုမြေမှုန့်ကဲ့သို့ပုံ၍အဝိဇ္ဇာကိုရှုံ့ကဲ့သို့ပြင်ဆင်တော်လဲထိုအဝိဇ္ဇာကို ဖြောက်မှတ်တော်သူသည်ဝတ်ဆင်လိမ့်မည်ထိုငွေကိုအပြစ်ကင်းသောသူသည်ဝေငှလိမ့်မည် သူဆောက်သောအိမ်သည်ပိုးရွအိမ်ကဲ့သို့၎င်း၊ကင်းတဲကဲ့သို့၎င်းဖြစ်၏။ထိုရတတ်သောသူသည်သေသောအခါသင်္ဂြိုဟ်ခြင်းကိုမခံရ။မျက်စိနိမိတ်၌ဆုံးရှုံးပြီ။ထသောရေကဲ့သို့ဘေးဥပဒ်တို့သည်သူ့ကိုလိုက်တတ်၏။ညဉ့်အခါမိုဃ်းသက်မုန်တိုင်းတိုက်သွားတတ်၏။အရှေ့လေလွင့်၍သူသည်မိမိနေရာ၌မတည် လေအဟုန်ဖြင့်ပါတော်တတ်၏ဘုရားသခင်သည်မတနာဘဲဒဏ်ခတ်တော်မူသည်ဖြင့်လက်တော်မှလွတ်ခြင်းဟံအလိုရှိလိမ့်မည်လူတို့သည်လက်ခုပ်တီး၍ကဲ့သံပြုလျက် သူ့ကိုမောင်းကြလိမ့်မည်